ယနေ့ဇွန်လ12ရက်2019ခုနှစ်ဗုဒ္ဓဟူးနေ့တဲ့ညနေ9နာရီချိန်မှာတရားစီကမ္မဋ္ဌာန်းဒါန၌တရင်သုံးနေတိုင်ကြသောဆရာတော်သံဃာတော်များနှင့်တရားအထုတ်နေကြသောယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့သည်ဤရိတ်သာဤဘွဲ့သူဘွဲ့သားဒါယေကဒါယိကမများ စေရနာရှင်မေတ္တာရှင်များဝေယဝိဇ္ဇကုသိုလ်ရှင်များနှင့်မြင်မမြင်သောပုဂ္ဂိုလ်တ attva ပေါင်းတို့သည်ဘုရားတရားသံဃာယနာမြတ်သုံးပါးနှင့်ဤသူတော်ရှင်ပါစီဆရာတော်ဘုရားကြီးပဏိတာရမဆရာတော်ဘုရားကြီးနှင့်ဘီလင်းဆရာတော်ဘုရားကြီးစရှိသောဘာနာယကနာယကဆရာတော်ဘုရားတို့၏ကြီးမားတဲ့မေတ္တာစေနာတကူအာနုဘော်တို့ကြောင့် ယောဂီအလုံးတို့သည်ဘေးရန်ကြောင့်ကြမှုသောကတွေကင်း၍ကိုယ်စိတ်နှစ်ပါးဤဤမြမြကြည်ကြည်လင်လင်ချမ်းချမ်းသာသာရွှင်ရွှင်ပြပြဖြင့်မိတို့ခန္ဓာကိုယ်မှာတကယ်ဖြစ်ပေါ်ထင်ရှားရှိနေတဲ့ဥပါဒာနဲ့ခန္ဓာ၅ပါးတို့ကိုယမဓမ္မစိုးသွမ်းတဲ့အဲလူတ္တသမားကြီးဖြစ်နေမြင်အောင် ရှုမှတ်ဆင်ခြင်နိုင်ပြီး ဒုက္ခန္တာဒုက္ခမှလွတ်ရာကျွရာဖြစ်တဲ့ကိမတောင်ကန်းအေးချမ်းသောနေမြီမှာဒီမြတ်မြတ်ပျော်ရွှင်စွာနေထိုင်နိုင်ကြပါစေမိမိတို့ကိုယ်တိုင်အေးချမ်းပျော်ရွှင်စွာနေနိုင်သလိုတရားတရားသောသူတွေကိုလည်းပဲဟိုမှာပကံအေးချမ်းသောနေမြီရအောင်ပို့ဆောင်ပေးနိုင်တဲ့ ပါရမီရှင်တွေသူတော်စင်တွေဖြစ်နိုင်ကံစားနိုင်ကြပါစေလို့ကျေးဇူးစွာမေတ္တာစကားပြောကြရင်းနဲ့ဓမ္မသဘင်စတင်ဖွင့်လိုက်ပါပြီတဲ့ပင်စဝတကပစ္စတိကာတိခောဘိကဝေတဲ့ပင်စနေတံဥပါဒါနဲ့ခန္ဓာနံအတိဝဇနံလို့မြတ်စွာဘုရားကိုယ်တိုင်ဟောကြားခဲ့တယ် ဒီจิตသားจิตသမီးတို့တဲ့မိမိကိုတတ်မယ်ဆိုပြီးတော့ဆန့်ကျင်ဘက်ရန်သူကြီး၅ယောက်ဆိုတာတရားမဟုတ်ဘူးတဲ့ဥပါဒံတဏဒိဋ္ဌိဥပါဒံနေနဲ့ဇွဲလန့်နိုင်တဲ့ခန္ဓာ၅ပါးကိုလူတ္တသမကြီး၅ယောက်လို့ဖြေကြတော်မူပါလေ အဲ့တော့ဥပါဒာနဲ့ခန္ဓာ၅ပါးယောဂီများရှင်းလင်းပြတ်သားစွာပူရနားလေစေခြင်းတဲ့အတွက်ကြောင့်ဆရာဘုရားကြီးကိုယ်တိုင်တက်တော်တင်ရှားရှိတော့ကရေးသားဟောကြားခဲ့တဲ့ဓမ္မစကြာတရားတော်ဥပါဒာနဲ့ခန္ဓာအဖွင့်ကိုဘုန်းကြီးကဖတ်ကြားပြပါမယ်။အင်္ဂလိပ်ဘာသာပြန်ဒကာကြီးဥလမြင့်ကလည်းပဲ ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားတက်တော်တင်တင်ရှိစဉ်တော့ကပြန်ဆိုခဲ့တဲ့အင်္ဂလိပ်ဘာသာစာအုပ်ကိုဖတ်ကြားပြီးတော့ခဏဟောကြနာကြမှာဖြစ်ပါတယ်ဒါဆရာတော်ဘုရားကြီးကိုယ်တိုင်ပြင်ဆင်ပြီးတော့ဖြည့်ဆွက်ဖြည့်တင်တာဖြည့်ဆွက်တင်တာဆွက်ပြီးတော့အကုန်လုံးအမှားယွင်တိမ်ဆောင်မရှိအောင်ပြင်ဆင်ခဲ့တဲ့စာအုပ်မူရင်အတိအကျဖြစ်အောင်လို့ဘုန်းကြီးတို့ကဖတ်ကြားပြမှာဖြစ်ပါတယ် ဥပါဒါနဲ့ခန္ဓာဆိုတာဆွေလန်းတတ်တဲ့ဥပါဒံတို့ဤအာယုံဖြစ်တဲ့ယုံနာဘုစုတရားတွေပါပဲဥပါဒံတို့ဤအာယုံဆိုတော့ဥပါဒံတွေကဆွေလန်းနိုင်တဲ့ယုံနာတရားတွေပါပဲအဲ့ဒါတွေကတိယုတ်ဥပါဒနဲ့ခန္ဓာနှစ်ဝေဒနာဥပါဒနဲ့ခန္ဓာ သုံးတင်ညာဥပါဒာနဲ့ခန္ဓာလေးသင်္ခါရဥပါဒာနဲ့ခန္ဓာငါဝိညာဉ်ဥပါဒာနဲ့ခန္ဓာဆိုတဲ့ဒီခန္ဓာ၅ပါးပဲတတ္တဝါတွေဟာဒီဥပါဒာနဲ့ခန္ဓာ၅ပါးကိုပဲအတဲကိုလှုပ်ပြီးနေကြရတယ်ရုပ်အပေါင်းအစုဖြစ်တဲ့ရုပ်ကိုယ်ကြီးကိုလည်းငါပဲငါကိုယ်ပဲ မြေတွေကောင်းတွေစသဖြင့်ဆွေးလန်းနေကြတယ်။ဒါကြောင့်ရုပ်အပေါင်းစုရုပ်ကိုယ်ကြီးကို ဥပါဒါနဲ့ခန္ဓာလို့ခေါ်ရတယ်။အတိစိတ်စေတသိက်နံတရားတွေကိုလည်းငါပဲငါစိတ်ပဲငါကကြံတာပဲဒီစိတ်ဟာအမြဲတည်နေတယ်စသဖြင့်ဆွေးလန်းနေကြတယ်။ဒါကြောင့်စိတ်စေတသိက်နံတရားတွေကိုလည်း ဥပါဒာနဲ့ခန္ဓာလို့ခေါ်ရတယ်။ဒါကယုံနာခန္ဓာတွေကို အပေါင်းလိုက် အာဖြင့်ဆွဲလန်းပုံပါပဲ။အသေးစိတ်အာဖြင့်ကွဲခြားပြောရလို့ရှိရင်မြင်တိုင်းမြင်တိုင်းလဲဒီဥပါဒာနဲ့ခန္ဓာ၅ပါးထင်ရှားနေတယ်။တို့အတူကြားတိုင်းနံတိုင်းစသည့်တိုင်းထိသည့်တိုင်းကြံသည့်တိုင်းမှာလဲ ဒီဥပါဒာနဲ့ခန္ဓာ၅ပါးထင်ရှားနေတယ်ဘလို့လဲဆိုရင်မြင်တဲ့အခါမှာကြည်လင်တဲ့မျက်စိလည်းထင်ရှားတယ်မြင်ရတဲ့အစဉ်လည်းထင်ရှားတယ်မြင်သိတာလည်းထင်ရှားတယ်အဲ့ဒီမြင်သိမှုထဲမှာမြင်လို့ကောင်းတာမကောင်းတာလည်းပါဝင်နေမြင်ရတဲ့အာယုံကိုမှတ်သားတာလည်းပါဝင်နေမြင်သိမှုကိစ္စပြီးအောင် ကြောင်ကြဆိုင်တာနှလုံးသွင်းတာလည်းပါဝင်နေမြင်သိယုံမြတ်သဘောလည်းပါဝင်နေဝိပဿနာမရှုနိုင်တဲ့သူတွေမှာရှုတော်လဲအပြည့်အပြည့်အနိစ္စဒုက္ခအနတ္တသဘောတွေကိုမသိသေးတဲ့သူတွေမှာအဲ့ဒီမြင်ကိုက်မှာထင်ရှားတဲ့မျက်စိအစဉ်စသည်တို့ကိုငါငါဥစ္စာစသည်အနေဖြင့်ဆွဲလန်းတယ် ဇွဲလန်းပုံကတော့မျက်စိကြည်လင်တာငါပဲငါမျက်စိပဲအမြဲတည်ရှိနေတယ်စသဖြင့်မျက်စိရုပ်ကိုဆွဲလန်းတယ်ကိုယ်လက်စသည်ကိုမြင်တဲ့အခါငါကိုယ်ကိုငါမြင်တယ်ငါလက်ပဲအမြဲတည်ရှိနေတယ်စသဖြင့်ဆွဲလန်းတယ်သူတစ်ပါးကိုမြင်တဲ့အခါမှာလဲအသက်ရှင်နေတဲ့ ပုဂ္ဂိုလ်တ attva အနီးအမြဲတည်ရှိနေတဲ့အနီးစသဖြင့်ဆွဲလန်းတယ်အဲဒီလိုဆွဲလန်းနိုင်တဲ့အတွက်မျက်စိယုတ်နဲ့အစင်းယုတ်ကိုယုတ်ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်မြင်လို့ကောင်းတာမကောင်းတာဆိုရမှာမကောင်းတကောင်းအလေအလက်ဥပကဝေဒနာစသည်လည်းရှိတယ်ဒါပေမဲ့စကလုံးမရှိရအောင် ကောင်းတာနဲ့မကောင်းတာဒီနှမျိုးကိုသာဖော်ပြထားပါတယ်မကောင်းတကောင်းခံစားမှုကိုတော့ကုသိုလ်ရဲ့အကျိုးနဲ့ဆိုင်တာကို ကောင်းတာတွေထည့်ယူရမယ်အကုသိုလ်ရဲ့အကျိုးနဲ့ဆိုင်တာကို မကောင်းတာတွေထည့်ယူရမယ်အဲ့ဒီလိုမြင်လို့ကောင်းတာမကောင်းတာကိုငါလို့လည်းဆွဲလန်းတယ်ငါရဲ့ခံစားမှုလို့လည်းဆွဲလန်းတယ် အမြဲတည်ရှိနေတယ်လို့လည်းဆွဲလန်းတယ်။ငါကောင်းတယ်ငါဆင်းရဲတယ်လည်းဆွဲလန်းတယ်။အဲ့လိုဆွဲလန်းနေတဲ့အတွက် မြင်လို့ကောင်းမကောင်းခံစားမှုဝေဒနာကို ဝေဒနာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။မြင်ရတဲ့အစဉ်မှတ်သားတာကိုလည်းငါမှတ်မိတယ်။ငါကမမေ့ဘူးစသဖြင့်ဆွဲလန်းတယ်။အဲ့ဒီလိုဆွဲလန်းနေတဲ့အတွက် မြင်ရတာမှတ်သားတဲ့တင်ညာကို သင်္ခါရတင်ညာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။မြင်အောင်လို့ကြောင်းကြစိုက်တာကိုလေကြောင်းကြစိုက်တာကစေတနာပဲ။ဉာဏ်ကံဝေါ်အာရကတော့စိတ်စော်တယ်၊နှိုးစော်တယ်၊တိုက်တွန်းတယ်လို့ဆိုပါတယ်။ကြောင်းကြပြုတဲ့အနေနဲ့ပဲထင်ရှားပါတယ်။နှလုံးသွင်းမှုဆိုတာကတော့မနတိကာရပဲ။ဒီပြင်ဖတ်တတ်စသည်လည်းရှိပါသေးတယ်။ ဒါပေမဲ့လို့အတုတင်ရှားတဲ့စေတနာနဲ့မနတိကာရကိုသာထုတ်ပြီးပြောရပါတယ်အဲ့ဒီကြောင်းကြဆိုင်မှုနှလုံးသွင်းမှုတွေကိုလည်းငါပဲအမြဲတည်ရှိနေတယ်စသဖြင့်ဆွဲလန်းတယ်အဲ့ဒီလိုဆွဲလန်းနိုင်တဲ့အတွေ့မြင်အောင် ကြောင်းကြစိုက်တာနှလုံးသွင်းတာကိုသင်္ခါရဥပါဒာနဲ့ခန္ဓာခေါ်တယ်သင်္ခါရဆိုတာပြုပြင်ပေးတဲ့သဘောပဲ မြင်ရမှာတော့မြင်မှုကိစ္စပြီးအောင်ပြုလုပ်ပေးတဲ့သဘောပေါ့မြင်သိယုံသဘော ဆိုတာစိတ်ဝိညာဉ်ပဲအဲ့ဒီစိတ်ဝိညာဉ်ကိုလည်းငါမြင်တယ်ငါသိတယ်မြဲမြဲတယ်ဆိုတဲ့ငါကအမြဲရှိနေတယ်စသဖြင့်ဆွဲလန်းတယ်အဲ့ဒီလိုဆွဲလန်းနိုင်တဲ့အတွက်မြင်သိတဲ့စိတ်ဝိညာဉ်ကိုဝိညာဉ်ဥပါဒနဲ့ခန္ဓာလို့ခေါ်တယ် အဲ့ဒီဥပါဒာနဲ့ခန္ဓာ၅ပါးကိုမှတ်မိအောင်မြင်စေခဏ၌မျက်စိနဲ့စင်က ရုပ်ဥပါဒာနဲ့ခန္ဓာမြင်လို့ကောင်းတာ မကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာမြင်ရတာကိုမှတ်သားတာကတင်ညာဥပါဒာနဲ့ခန္ဓာမြင်အောင်ကြောက်ကြစိတ်တာနှလုံးသွင်းတာက သင်္ခါရဥပါဒာနဲ့ခန္ဓာ မြင်သိယုံမြသဘောကဝိညာဉ်ဥပါဒနဲ့ခန္ဓာမြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ချက်ချင်း လိုက်လိုက်ပြီးတော့ရှုမှတ်ရတာဟာယခုပြဆိုခဲ့တဲ့ခန္ဓာ၅ပါးယုံနဲ့တွေကို အမှန်တိုင်းသိမြင်ုံမြတယ်စတိအောင်ငါငါဥစ္စာ မြဲတယ်ချမ်းသာတယ်ကောင်းတယ်စသဖြင့်မစွဲလန်းရအောင်ရှုမှတ်နေရတာပဲ အဲ့ဒီရည်ရွယ်ချက်ကိုလည်းနားလည်အောင်ဆောင်ဖို့ဒီစီထားတာရှိတယ်တဲ့ဝိပဿနာဉာဏ်ဆိုရဘေယရှု၍ဖြစ်သည်။ဆွေလန်းတန်ရာငါခန္ဓာမှန်စွာရှု၍ဖြစ်သည်။ဘေကျိုးငါဒုက္ခနာဘေကရှုအပ်ပါသည်။မဆွေဘူးရာဖြစ်စေမှမှန်စွာရှုအပ်ပါသည်။ ပြစ်ကိုင်းမရှုယုံနံစုဆွဲမှုဝင်ရောက်သည် မြေတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်ပြစ်တိုင်းမရှုယုံနံစုဆွဲမှုကင်းပြောက်သည် မမြဲစင်ရဲ့သဘောပဲညံတဲ့ရှင်တော်သည်အဲ့ဒီသံဘုတ်တွေထဲမှာဖြစ်ကြိုက်မရှိဆိုတာကမြင်မှုဖြစ်ကြိုက် ရမှုဖြစ်ကဲ့စသည်မှာမရှိလို့ရှိရင် ဆိုတာပါပဲအဲဖြစ်တိုင်းမရှိဆိုတာကတော့မြင်မှုဖြစ်တိုင်းကြားမှုဖြစ်တိုင်းစသည်မှာရှုမှတ်ပြီးသိလို့ရှိရင်ဒီလိုပြောလိုတာပါကြားတဲ့အခါကြည်လင်တဲ့နားလေးထင်ရှားတယ်ကြားရတဲ့အသံလေးထင်ရှားတယ်ကြားသိတာလေးထင်ရှားတယ် အဲ့ဒီကြားသိမှုတွေမှာကြားလို့ကောင်းတာမကောင်းတာလည်းပါတယ်ကြားရတဲ့တန်ကိုမှတ်သားတာလည်းပါဝင်နေကြားသိမှုကိစ္စပြီးအောင်ကြောင်းကြစိုက်တာနှလုံးသွင်းတာလည်းပါဝင်နေကြားသိယုံမြသဘောလည်းပါဝင်နေကြားတဲ့အခိုက်မှာမရှုနိုင်လို့အမှန်တိုင်းမသိသေးတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီကြားခိုက်မှာထင်ရှားတဲ့တရားတွေကို ငါငါဥစ္စာစသည်အနေဖြင့်ဆွဲလန်းနေအဲ့ဒီလိုဆွဲလန်းနိုင်တဲ့အတွက်နာနဲ့အတန်ရုပ်ကိုရုပ်ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။ကြားလို့ကောင်းတာမကောင်းတာကို ဝေဒနာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။ကြားရတဲ့အတန်မှတ်သားတာကိုဒိညာဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။ ကြံအောင်ကြောင်းကြဆိုင်တာနှလုံးသွင်းတာကိုသင်္ခါရဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။ญาတိယုံမြသဘောကိုဝိညာဉ်ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်။အဲဆရာတော်ကြီးကတော့မြမယောဂီတွေတော့ဆောင်းပုတ်တွေကြပြီတယ်။ဘုန်းကြီးတို့မကြတော့ဖတ်ပြမယ်နော်။ญาစေကဏ၌နာနဲ့အတန်ကယုတ်ဥပါဒာနဲ့ခန္ဓာ။ ရလို့ကောင်းတာမကောင်းတာကဝေဒနာဥပါဒာနဲ့ကန္တာရရရာကိုမှတ်သားတာကဒိညာဥပါဒာနဲ့ကန္တာကြအောင်ကြောင်းကြဆိုင်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာယတိယုံမြတ်သဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာကြားတိုင်းကြားတိုင်းကြားတယ်ကြားတယ်လို့ ကြက်ချင်းလိုက်ပြီးရှုမှတ်တာဟာအဲ့ဒီယုတ်နံခန္ဓာတွေကို အမှန်တိုင်းသိပြီးကြာယုံမြတွင်တည်အောင်ငါငါဥစ္စာမြဲတဲ့ချမ်းသာတယ်ကောင်းတယ်စသဖြင့်မစွဲမလန်းရအောင်လို့ရှုမှတ်နေရတာဖြစ်တယ်အနံကိုနန္တိတဲ့အခါဒီလင်တဲ့နှကောင်းယုတ်လည်းထင်ရှားတယ်အနံလည်းထင်ရှားတယ် နန်သိတာလည်းထင်ရှားတယ်အဲ့ဒီနန်သိမှုထဲမှာနန်လို့ကောင်းတာမကောင်းတာလည်းပါဝင်နေအနတ်ကိုမှတ်သားတာလည်းပါဝင်နေနန်သိမှုကိစ္စပြီးအောင်ကြောင်းကြစိုက်တာနှလုံးသွင်းတာလည်းပါဝင်နေနန်သိယုံမြတ်သဘောလည်းပါဝင်နေနန်ကိုက်မှာမရှုနိုင်လို့အမှန်တိုင်းမသိရင်အဲ့ဒီနန်ကိုက်မှာ င်ရှားတဲ့တရားတွေကိုငါငါဥစ္စာအစသဖြင့်ဇွဲလန်းတယ်အဲဒီလိုဇွဲလန်းနိုင်တဲ့အတွေ့အဲ့ဒီနှကောင်းအနက်နံသိမှုတွေကို ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်အဲ့ဒါတွေကိုမှတ်သားမိအောင်နံစေကဏ၌နှကောင်းနဲ့အနံ့ကရုပ်ဥပါဒာနဲ့ခန္ဓာနံလို့ကောင်းတာမကောင်းတာက ဝေဒနာဥပါဒာနဲ့ခန္ဓာနာရတာကိုမှတ်သားတာကပညာဥပါဒာနဲ့ခန္ဓာနန္တိအောင်ကြောင့်ကြစိုက်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာနန္တိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာနန္တိုင်းနန္တိုင်းနန္ဒေနန္ဒေနန္ဒေလို့ကြည်ကျင့်လိုက်ပြီးတော့ရှုမှတ်ရတာဟာ အဲ့ဒီယုံနာခန္ဓာတွေကိုအမှန်တိုင်းသိပြီးတော့နံယုံမြတွင်ပဲဒီအောင်ငါငါဥစ္စာမြဲတဲ့ချမ်းသာတဲ့ကောင်းတဲ့စသဖြင့်မစွဲမလန့်ရအောင်ရှုမှတ်နေရတာဖြစ်ပါတယ်တဲ့သာတိစေ၌ဥပါဒာနဲ့ခန္ဓာ၅ပါးတဲ့အစာအာဟာရကိုစားလျက်အရတာကိုသိတဲ့အခါ ကြည်လင်တဲ့ရှားလဲထင်ရှားတယ်အယတာလဲထင်ရှားတယ်အယတာသိတာလဲထင်ရှားတယ်အဲ့ဒီယတာသိမှုတွေမှာစာသိလို့ကောင်းတာ မကောင်းတာလဲပါဝင်တယ်အယတာကိုမှတ်သားတာလဲပါဝင်တယ်အယတာသိမှုကိစ္စပြီးအောင်ကြောင်းကြဆိုင်တာနှလုံးသွင်းတာလဲပါဝင်တယ်အယတာသိယုံမြတ်သဘောလဲပါဝင်တယ် ဇာတိခိုက်မှာမယူနိုင်လို့အမှန်တိုင်းမသိရင်အဲ့ဒီဇာတိမှုဇာတိတဲ့ခိုက်မှာထင်ရှားတဲ့တရားတွေကိုငါငါဥစ္စာစသဖြင့်ဆွေလန်းတယ်အဲ့ဒီလိုဆွေလန်းနိုင်တဲ့အတွေ့အဲ့ဒီလျာအယတာဇာတိမှုတွေကို ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်အဲ့ဒါတွေကိုမှတ်သားမိအောင်ဇာဇေခဏ၌ လျာနဲ့အယတာက ရုပ်ဥပါဒာနဲ့ခန္ဓာဇာလုကောင်းတာ မကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာဇာယတိရတာကိုမှတ်သားတာကဒိညာဥပါဒာနဲ့ခန္ဓာအယတာတိအောင်ကြောင်းကြစိုက်တာနှလုံးသွင်းတာက သင်္ခါရဥပါဒာနဲ့ခန္ဓာ အယတာတိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာအစာရကိုစားတော့ရမှာဓမင်းတလုတ်ပြင်းနာယူရာပါဇတ်တဲ့ထေရာဝါရာဒီလိုကိုမှုရာတွေရှုမှတ်တာကတော့ထိတိမှုနဲ့ဆက်ဆိုင်နေဝါနေတော့ရှားပေါ်မှာရတာတိတိဝါရာကစာတိမှုနဲ့ဆက်ဆိုင်နေဒါကြောင့် အဲဒီလိုယတာတိကြိုင်မှာထင်ရှားတဲ့ယုံနံခန္ဓာတွေကို အမှန်တိုင်းသိပြီးယတာတိယုံမြတွင်တည်အောင်ငါငါဥစ္စာမြဲတယ်ချမ်းသာတယ်ကောင်းတယ်စသဖြင့်မဆွဲလန်းရအောင်လို့ရှုမှတ်ရခြင်း ဖြစ်ပါလေတိတိစေ၌ဥပါဒာနဲ့ခန္ဓာ၅ပါးတယ်တိတိမှုကတော့အင်မတန်ကျေပြန့်ပါလေ တကူလုံးမှာအသွေးအသားကောင်းတဲ့နေရာတိုင်းမှာအတွေ့ရုပ်ထင်ပေါ်နိုင်တဲ့ကိုကြည်ရုပ်ဆိုတာရှိနေတယ်အတွင်းကအသာသွေးအကြောယုစသည်ထဲမှာရော အမြင်ကအရေးထဲမှာရော အပြတ်တနေရာဇာလောက်တောင် အလတ်မရှိဘူးနေရာတိုင်းမှာပြန့်နှံ့တည်ပြီးတော့နေတယ်အဲ့ဒီနေရာတိုင်းမှာဓိတိမှုဖြစ်နိုင်တယ်အဲ့ဒီဓိတိမှုဖြစ်တဲ့အခါ အတွေ့ရုပ်ကိုဖမ်းယူနိုင်တဲ့ကိုကြည်ရုပ်လည်းထင်ရှားတယ်။ထိတိယဌာနအနေနဲ့ထင်ရှားတာပါပဲ။ပုံတရံစသည်နဲ့ထင်ရှားတာကတော့မဟုတ်ပါဘူး။နာနာယုတ်နှကောင်းယုတ်ရှားယုတ်တို့ထင်ရှားတယ်ဆိုတာလေဒီနည်းဖြင့်ထင်ရှားတာပဲ။ญาတိယာနန္တိယာယတတိယာဌာနအနေနဲ့ထင်ရှားတာပါပဲ။ဘုဒ္ဓဘတ်ခေါ်တဲ့ ဒိဋ္ဌိဇရာတွေ့ရုပ်ကလည်းထင်ရှားတယ်အဲ့ဒီဒိဋ္ဌိဇရာတွေ့ကလည်းပဒဝီအတွေ့ဒေဇော အတွေ့ဝါယောအတွေ့အပြင်၃မျိုးရှိတယ်ခက်မှကြံတန်းနူးညံ့ချောညက်တဲ့အနေဖြင့်တွေ့ရတာကပထဝီအတွေ့ပဲ ပူနွေးအေးတဲ့အနေနဲ့တွေ့ရတာကဒေဇောအတွေ့ပဲတောင်တင်းတွန်းကန်လှုပ်ရှားတဲ့အနေနဲ့တွေ့ရတာကဝါယောအတွေ့ပဲအဲ့ဒီအတွေ့က မိမိကိုယ်ထဲမှာယုတ်ချင်းချင်းတိုက်ခိုက်တွေ့ရတာလည်းရှိတယ်အပြင်ကအဝိအိယာနေယာမြေရီလေမိနေဘူးစသည်တို့နဲ့တိုက်ခိုက်တွေ့ရတာလည်းရှိတယ်နောက်ပြီးတော့အဲ့ဒီအတွေ့ကို တိတိမှုလည်းထင်ရှားတယ်အဲ့ဒီထိတိမှုတွေမှာလဲထိတိလို့ကောင်းတာမကောင်းတာလဲပါဝင်နေထိတိရတာကိုမှတ်သားတာလဲပါဝင်နေ ထိသိမှုကိစ္စပြီးအောင်ကြောင်းကြစိုက်တာနှလုံးသွင်းတာလည်းပါဝင်တယ်တိတိယုံမြသဘောလည်းပါဝင်တယ်ဒီတိတိယာမှာအကောင်းအဆိုးခံစားမှုဝေဒနာတွေက အတူပဲထင်ရှားပါတယ်ကိုယ်ဆင်းရဲဆိုတာဟာအတွေ့အကြုံတွေနဲ့ထိခိုက်ပြီးဖြစ်ပေါ်တဲ့ဒုက္ခဝေဒနာတွေပဲထိတိခိုက်မှာမရှုနိုင်လို့အမှန်တိုင်းမသိရင် အဲ့ဒီထိတိကိုင်းမှာထင်ရှားတဲ့တရားတွေကိုငါငါဥစ္စာစသဖြင့်ဆွဲလန်းနိုင်တဲ့အတွက်အဲ့ဒီထိတိယဌာနကိုအကြည်ယုတ်ထိတိရတဲ့အတွေ့အထိတိမှုတွေကို ဥပါဒာနဲ့ခန္ဓာလို့ခေါ်ရတယ်အဲ့ဒါတွေကိုမှတ်သားမိအောင်ထိတိစေခဏ၌ကိုကြည်ယုတ်နဲ့ထိတိရတဲ့အတွေ့ကယုတ်ဥပါဒာနဲ့ခန္ဓာ တွေ့တီလို့ကောင်းတာမကောင်းတာကဝေဒနာဥပါဒာနဲ့ခန္ဓာတွေ့တီရတာကိုမှတ်သားတာကတင်ညာဥပါဒာနဲ့ခန္ဓာတိတိမှုဖြစ်အောင်ကြောင်းကြစိုက်တာနှလုံးသွင်းတာကသင်္ခါရဥပါဒာနဲ့ခန္ဓာတိတိယုံမြသဘောကဝိညာဉ်ဥပါဒာနဲ့ခန္ဓာသွားတယ်ရက်တယ်ထိုင်တယ် အိတ်တယ်၊ကွေးတယ်၊ဆန့်တယ်၊လှုပ်တယ်၊ပေါင်းတယ်၊ပိန်တယ်စသဖြင့်ကိုမူရာတွေကို ရှုမှတ်နေတာဟာဒီထိတိမှုနဲ့ဆက်ဆိုင်တဲ့ဥပါဒဏ်နဲ့ခန္ဓာတွေကိုသိအောင်မှတ်နေရတာပဲ။တွားတယ်၊လာတယ်စသဖြင့်အဲ့ဒီကိုမူရာတွေကို ရှုမှတ်တဲ့အခါမှာအထူးတင်ရှားတဲ့တောင်းတင်းတွန်းကန်လှုပ်ရှားတဲ့ဝါယောဓာတ်ကို အာယုံမသိတတ်တဲ့ယုတ်သဘောအနေဖြင့်အမှန်တိုင်းသိရတယ်ရှုသိရတဲ့သဘောကိုတော့အာယုံသိတတ်တဲ့နံသဘောအနေဖြင့်အမှန်တိုင်းသိရတယ်ရှုမှတ်တိုင်းရှုမှတ်တိုင်းရှုသိရတဲ့ယုတ်နဲ့ရှုသိတဲ့နံဆိုတဲ့ဒီယုတ်နဲ့နှစ်ပါးကိုကိုယ်ပိုင်ဉာဏ်နဲ့ပိုင်းခြားသိပြီးနောက်သွားကျင်တဲ့စိတ်ရှိလို့သွားရုပ်ဖြစ်တယ်စသည်ဖြင့်အကြောင်းကျိုးကိုလည်းပိုင်းခြားသိလာတယ် အဲ့ဒီလိုသိပြီးတဲ့နောက်သိရတဲ့ယုံနံရောသိတဲ့စိတ်ရော အသိအသေးဖြစ်ဖြစ်ပြီးတော့ပြက်ပြက်သွားတာကိုရှုကြိုက်မှတ်ကြိုက်မှာပင်တင်ရှားစွာတွေ့ရတဲ့အတွက်မမြဲတာတွေပဲစင်ရတာတွေပဲမကောင်းတာတွေပဲသူ့သဘောတိုင် သူဖြစ်ပြနေတဲ့သဘောတရားတွေအနတ္တတွေပဲလို့ရှင်းလင်းစွာသိသိသွားပါတယ်တဲ့ အဲ့ဒီလိုသိတဲ့အတွက်ကြောင့်တွားမှုယက်မှုဒိုင်းမှုစသည်ဖြင့်စပ်ပြီးတဲ့ငါငါဥစ္စာစသည်ဖြင့်မစွဲလန်းနိုင်အောင်လို့တရားဓမ္မရှုမှတ်နေရခြင်းဖြစ်ပါတယ်တဲ့ဥဉာဏ်နဲ့ဥပါဒဏ်နဲ့ခန္ဓာတွေကို နောက်ရမှဆက်ဟောပါမယ်ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးတွေကိုယောဂီတို့သိချာသိမှဩဒါရန်သူကြီးတွေပါလားတို့ရဲ့မိတ်ဆွေမဟုတ်ပါလား ဒါကိုမရှုမမှတ်ပဲနဲ့ပို့ပေါ်ဆဆနေရင်ရန်သူကိုအဲ့ဒါလက်ခံပြီးတော့နေတာဖြစ်တယ်ရန်သူကိုလက်ခံရင်တော့အဲအသက်ခံရမှာဖြစ်တယ်တဲ့ရန်သူကိုရန်သူမှန်သိပြီးတော့ရှုမှတ်ပွားများအထုလို့ရှိရင်ဖြင့်ဥမာပကံဤချမ်းသောနေမြမှာတဲ့ဤစီစီဤမြမြတ် ကြီးကြီးလင်းလင်းနဲ့နေရဒဏ်ရလိမ့်ပဲအချိန်နဲ့ရှိပါပြီဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သောတရားတော်များကိုနာယူမှတ်သားဟောကြားနေကြသောကျွန်ုပ်တို့၏လောကီယုံနာခန္ဓာအာယနာဓာတ်တရားတို့သည်၎င်းတလောကလုံးတကမ္ဘာလုံးမှာရှိတဲ့တတ္တဝါနန္ဒတို့ဤလောကီယုံနာခန္ဓာအာယတနာဓာတ်တရားတို့သည်၎င်းဖြစ်ခြင်းပြည့်ခြင်းဟူခြင်းနာခြင်း တေခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာတရား၈ပါးတရားတွေက သမှုတရားသစ္စာတဏှာချုပ်ရငြိမ်းရာအေးရနိဗ္ဗာန်ချမ်းသာဟုမတောင်ကံအေးချမ်းသောနေမြေကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်း မဂ္ဂင်ရှစ်တံတတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမဂ္ဂသစ္စာလို့သစ္စာ၄ပါးတရားတော်မြတ်ကြီးကိုမိမိတို့ကိုယ်တိုင်ကိုယ်ပိုင်ဉာဏ်ဖြင့်လေးခြင်းတိုင်တိုင်သိမြင်ကြပါသဖြင့်မဲ့ဝင်ဘိုးဝင်နိဗ္ဗာန်မြင်ကား တန္တိဒုက္ခဝိမု ക്തി ယတာကိုစီကိုငါခံစားနိုင်ကြလို့မို့မတောင်ကန်ဤချမ်းသောနေမြေမှာကောင်းစွာမတွေ့ပြောမွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ